များအပိလို့ဒီဒီပြောတာတော့ကျောင်းတော်မှာသင်သုံးနေနေတဲ့အခါမဟာနာမင်းကညတော်ရမင်းများလျှောက်ထားအာဒီမင်းများလျှောက်ထားတော့ဘာဝကဖြစ်ဒီဘာဝကဒီလာနဲ့ပြည့်စုံလို့သရာတရားပြည့်စုံလို့သာရဆံကျဲခုနဲ့ပြည့်စုံလို့ဉာဏ်နဲ့ပြည့်စုံလို့ယတနာ၅မျိုး မင်းများလျှောက်တာသင်တိုင်းမင်းများနဲ့မြတ်စွာဘုရားသင်တိုင်းဟောကြားပြီးတော့သာအာရယဥပါဒကဥပါဒကမရိဉာဏ်လိုက်နာခြင်းသုံးဖို့ရတယ်ပါပဲသူကလည်းနားလည်ပြီးသားတွေပါပဲအပြင်ဆန်းနေတော့ဒီထဲမှာပါပါအောင်ပါ ဒါပေမဲ့လို့တရားဝိသေပုဂ္ဂိုလ်ရှိရင်လည်းကြားပြီးတော့ခိုင်မြဲသွားရင်ကျိုးစီဒီဥစ္စာဥပါဒကဖြစ်ပုံကိုကြားလျှောက်ထားဣဒာဝဒနံသောဗန္တိဥပါဒကောဟောတိဗန္တိညသောဒီကဣဒာဝဒပဲညတော့ဖြစ်အဲညညသုံးနေရှိတော့ဥပါဒကောဘုရားရာကိုသိကသောဥပါဒကမြည်ပြီးဟောတိဖြစ်ပါသည် သတ္တဆိုတာဒီကကိုယ်ဝယ်တဲ့ပုဂ္ဂိုလ်တော့အသေးပဲရှိအဲ့ဒါကဉာဏ်ပါဒကမျိုးကိုသိကြတယ်။ယာတောခောမဟာနာမဗုဒ္ဓကရဏငတောဟောတိဓမ္မကရဏငတောဟောတိဘာငကရဏငတောဟောတိဣဒ္ဓဝဒသောမဟာနာမ ဥပဒေသောဟောတိမာနဝမာနမေယာသောခောဉာဏ်ခါနဲ့ဟောခြင်းဉာဏ်များလားဘုရားမြတ်စွာဘုရားကိုရဏဂုဝေယဝိတောသီလတိဟောတိသိဓမ္မတရဏငတောတရားတော်ဂုဝေယဝိသီလတိဟောတိသိနာငတရဏငတောသံဃာတော်ဂုဝေယဝိသီလတိဟောတိသိမာနာမ အာနာမင်းနဲ့တဲ့ဥဒ္ဒဝတာအညာတော့ဥပါဒကဘုဝေသိကဆိုဥပါဒကနိဟောဒီခြင်းဒီယောက်ျားကိုဥပါဒကပါဠိလိုခေါ်တယ်ကောနိပါဠိပါဠိတော်ဥပါဒကဗမာလိုကတော့ဥပါဒကဆိုပြီးကြည်ရနာကြအိမ်မှာသူသမီးတွေတော့ ဥပါတိဥပါတိကာလို့ပါဠိကသိတယ်မာရလဥပါတိကလည်းခေါ်တာပါရှေးကသမာဝါယအာရုံပါတိရောပါလည်းဥပါဒကာဥပါတိသမာဝါရတော့ပါဠိလိုပါတော့ဥပါဒဥပါတိကလည်းခေါ်တယ်နာသမယကိုသိတာတော့လောကမှာဘတ်တော်ရီယာဘိယအန္တရာယ်ကြောက်ရွံ့ပြီးတော့ အားကိုးရဆရာကြီးအားကိုးရသိကကြတော်လေတောင်းနေနတ်ကြီးပုဂ္ဂိုလ်ရသိကကြတယ်အများကြီးပါပဲမျိုးတိုင်းမျိုးတိုင်းတို့ကပုဂ္ဂိုလ်ရသိကရသူ့အနေနဲ့သိနေတာမြင်ကြီးတဲ့ပုဂ္ဂိုလ်ရလည်းမြင်ကြီးတဲ့လက်သူ့မှာအားကိုးရကိုးရသိနေတာနတ်ကြီးပါကိုးရတယ်ဘုရားမြတ်စွာဘုရားဤသာသနာတော်မှာတော့ ဘုရားတရားသံဃာဆိုတဲ့ရဏသုံးပါးခုနဲ့ဖြစ်တတ်တယ်။ဘုရားသစ္စာ၄ပါးတရားလုံးကိုကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂလာသာပြီးတော်မူသောဘုရားဘုရားဆိုတာကအဲဒီလိုပါနေတာတွေပါရင်မဟုတ်ဘူးဒီကဘုရားအမှန်ကိုသိတော်မူတဲ့ဆန္ဒ ယူကြည့်တာကအမှန်သိလို့လားယူကြည့်တာမှန်သိလို့ရှိရင်ဆောင်းသားချမ်းသာအောင်လို့သင်ကြံအားထုတ်တယ်မှန်မသိလို့ရှိရင်တော့ကောင်းနေမယ်ပြင်ပြီးတော့အားထုတ်ဥစ္စာတွေလည်းပြစ်တာပဲလောကလည်းဒီလိုပဲမိမာနာမမသိလို့ရှိရင်မိမာနာမတွေကြောက်တော့ သမ်းသာလိမ့်မယ်ကျင်ပြီးတော့လုပ်ရမယ်တော့ကြာဆင်းရဲဒုက္ခတွေရောက်တာမှန်တယ်ဒီမကောင်းနေတဲ့ပုဂ္ဂိုလ်ဒုက္ခဝေဒနာပြုတ်နေမယ်ကျင်ပြီးတော့ဒီကောင်းပြင်ပြီးတော့သာမတော်ကလေးသာမီရောကူးတာပဲအဲအမှန်ကန်ပြီးပါရေးပြီးပါတယ်ဒီကောင်းတဲ့ကတိတဲ့ပုဂ္ဂိုလ်ရင်မှာဒီကောင်းဒီမှာမပြီးဘူးဒီမှာပြီးလို့ရှိရင်ဒီကောင်းဒီမှာကြားလိုက်ရောဝေဒနာကြောက်လောကမှာလည်းဒီမှာရေး လုပ်ငန်းတွေဆန္ဒဝေရလုပ်ငန်းတွေဆိုတာဒီနိမပြီးတဲ့ပုဂ္ဂိုလ်ကနိမတိုင်းတော့လည်းလို့ရှိရင်သူကြည့်လို့ရတာကဒီဘဝဆန္ဒသံဃာနဲ့စပ်ပြီးတော့အရေးကြီးတာကတော့အတန်ရာလုံးကြောက်ပြီးတော့ပြင်းမဲ့ပြင်းရဲ့နေပါဘုရားအရေးကြီးပါတယ်။မြဲတာပြင်းမြင်းလေးမြင်တယ်နဲ့မြင်လို့လားတဲ့ဒီဆန္ဒရည်နာဆန္ဒရည် အင်္ဂါချမ်းသာမှုကိုရပါအဲဒီမြောင်ကြီးနဲ့မျက်နှာပေါ်တက်ပြီးမြင်တာပြင်းပြင်းထန်ထန်ကြည့်ရအောင်အဲဒီပါအဲဒီတော့ဒီကြီးတဲ့ကျိုးတွေကိုကြည့်ရအောင်ကိုယ်ကသိကြတဲ့ဘုရားပဲကဘာလို့ကိုယ်ကရတော့ဆိုလို့ရှိရင်ဘုရားမြတ်စွာဘုရားကိုယ်ရတဲ့အဲဒီမိမလာမနေကိုယ်ပိုင်ညာပြင့်ပြီးတော်မူတဲ့ဘုရား မြဲတရားအစဉ်မှန်တွေကိုသိတဲ့ဆင်းရဲကြောင်းဖြစ်တဲ့တရားကိုသိတဲ့ဆင်းရဲခြင်းရဆင်းရဲခြင်းနဲ့တရားကိုသိတဲ့ဉာဏ်ဉာဏ်ကြောင့်ဖြစ်တဲ့ဉာဏ်လားမှသိတဲ့ဒီလိုကတော့ဒီလိုပါသစ္စာတွေပါမှန်တရားတွေပါအတ္တဝါရီလူမရှိတာကဘာတွေတော့ဆိုလို့ရှိရင်ဆင်းရဲတရားတွေဆင်းရဲကြည့်တာဘာတွေလူရှိနေတယ်ဆိုချမ်းသာတယ်ကြည့်တယ် ဆင်းရဲဆင်းရဲခြင်းချမ်းသာဖြစ်တာပဲအဲဒါဆင်းရဲဖြစ်ကြတာဘာတွေလို့ဆိုရင်ဆင်းရဲဖြစ်ကြတာဆိုဆင်းရဲဖြစ်ကြပြီးပြီးတော့ဆယ်နိုင်မှချမ်းသာဖြစ်ခြင်းအဲဆင်းရဲဖြစ်ကြတာဘာတွေလဲဆိုတော့ဆင်းရဲမိမိတို့သာနာမှာရှိနေတဲ့ယုံနာတရားတွေကဆင်းရဲဖြစ်တယ်ဒုက္ခသစ္စာတရားတွေပဲ နဲ့ဒီကမြင်နဲ့နားကကြားနဲ့ကောင်းကနားနဲ့ဉာဏ်ရကကြားတဲ့ဘဝသူကြီးတဲ့သတိဆန့်ကြံပြီးတဲ့အဲမှာကြပြင့်နေတာလေဆင်းရဲတရားဒုက္ခဆိုတာတရားတွေပဲဒါ